ဖယားမယိုသေးဘူးဖယားရဲ့ဂုဏ်တော်တွေသိပြီးတော့မယိုသေးဘူးဖယားအကုအကမပြုဘူးတရားရောတန်ခါရောခုနသိက္ခာ၃ရပ်ပုံမှာရောစိတ်တည်ငြိမ်ပြုလုပ်တဲ့တမာတိလုပ်ငန်းပုံမှာရောပြီးတော့အပမာဒအဟုတုတရားတွေရှောင်ရှားရေးမှာပော့ဆဆကုသိုလ်တရားတွေဖြစ်ပေါ်ရေးမှာပော့ဆဆ တနည်းအားဖြင့်လည်းအကုသိုလ်တရားတွေရှောင်ရှားရေးမှာပြက်ကွက်လေဟင်းပြီးတော့ကုသိုလ်တရားတွေပွားရေးမှာလည်းပဲပြက်ကွက်လေဟင်းမှုအပမာဒယူသိမှုရှိတာပဋိတန်ထာရအချင်းချင်းဆက်ဆံရေးမှာလည်းပဲယူသိမှုအကုမှုရှိတာတဲ့တခွေကြီးတခွေကြီးတွေ့ကြည့်ပေါ့အခုဖះကိုဘလောက်အတိုင်းဓာတိကြီးယူကြတယ်ဖះဘလောက်အကုကြတယ်လဲဆိုတာပါ တရားတန်ခါစသည်ဘယ်လောက်အာကိုကြတယ်လဲဘယ်လောက်ယူတည်ကြတယ်လဲတိုင်းတိုင်းဟွန်းဘုရားအချိန်မမရှိခိုးတည်တာဘုရားဘုရားယူတည်တယ်လားဘုရားအာကိုရလားဘာရည်ကြံစီပြီးကယုံလာတယ်အာကိုရလားယူတည်တာလားတကိုးကြီးဘုရားတို့ဘာတို့ဟိုဒီသွားပြီးတော့ဗောလေဟိုမှာဆူတောင်းတာတို့ကဘုရားယူတည်တယ်လားအာကိုရလားစာပေဒီသင်ကြားယုံနဲ့ဘုရားယူတည်အာကိုရရောက်မလား စဉ်းစားစရာချက်တွေပေါ်လာတယ်မိကောင်းဖခင်သားသမီးဆိုတာမိဘရှိမှယူသေးတရားအာဟုတရားပြုမလို့ကိုယ်ရကြတော့ယူကောင်းအကျင့်တွေပေါ့လေမိဘစကားတွေနားမထောင်ဘူးလေထင်သလိုနေလို့ရှိရင်ကိုယ်ရမှာတော့ယူသေးသလိုဖြစ်ပြီးတော့အဲရှေ့တင်တော့ယူသေးသလိုလေးစားသလိုအာဟုသလိုဖြစ်ပြီးတော့ ကိုယ်ရာကြတော့ထင်းသလိုနေတယ်ဆိုလို့ရှိရင်ဒီသားသမီးဟာတာကောင်းသမီးကောင်းတော့ဖြစ်နိုင်ဘူးမိဘကိုပါဠိညာလေးနဲ့မပူဇော်နိုင် မထောက်ပံ့နိုင် မကူညီနိုင်ပြီမဲ့လို့မိဘစကားကို မျက်မှောက်မှာရောကြွယ်ရမှာရော ရိုးရိုးသေးသေးနဲ့လိုက်နာတတ်မိဘကို အာကုတတ်တယ်အာကုတယ်ဆိုလို့ရှိရင်ဒါမိကောင်းဖခင်သားသမီးပဲသားလိမ္မာသမီးလိမ္မာခေါ်တာပဲမိဘပြောစကားရိုးသေးမှု အာကုမှုပြုတာဟာမိဘကိုယူသေးတာနဲ့အာကုတာနဲ့အတူတူပဲဒီတော့ဒီအချက်ခုနှစ်ချက်ပြထားတယ် ဒီပုဂ္ဂိုလ်၄ဦးကပဲခုနမယိုသေးယိုသေးသေးတဲ့အရာတွေမှာမယိုသေးခြင်းအာမဂုကြီးဖြစ်လို့ရှိရင် သာသနာဘုရားရည်ကျဲဘူးတရှိမခံဘူးဒီပုဂ္ဂိုလ်၄ဦး၄ဦးကပဲခုနအချက်9ချက်ပေါ်မှာယိုသေးမယ်အာကုမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေပေါ်တည်တာပဲသာသနာတတ္တမခွေသူတော်ကောင်းတွေကဘုရားရည်ကျဲဘူးတရှိတည်ပါပဲဒါပဲ ကျတော့အတိအတိအတွက်ပေါ့ရှင်ရာလည်းရှင်ရာအတွက်ပေါ့ဟိုဘိက္ခုနီမှာမရှိတော့ဘိက္ခုနီမှာနေရာမှာသိက္ခာရှင်ခေါ်တဲ့ကူသီလရှင်ပေါ့အတွက်ပေါ့ဘလောက်တိုင်းထားဒီဗုဒ္ဓဘောမာမီတို့ယူသေးပဲလေဆိုတာပေါ့လေအာကိုအာရောပြုပဲလေဆိုတာပေါ့လေဓမ္မဘောမှာတန်ခါဘောမှာမိမိရဲ့အချင်းသိက္ခာဘောမှာစိတ်ကြည်ငြိမ်အောင်ရရတဲ့တမာတိလုပ်ငန်းပေါ်မှာ သူစိတ်တွေရှောင်ရှားဖို့ရအတွက်မပြက်ကွက်တာသူစိတ်တွေပွားဖို့ရအတွက်မပြက်ကွက်တဲ့အပမတတရားပေါ်မှာအချင်းချင်းပေါ်လေရှင်ရားချင်းဆက်ဆံရေးလူလူချင်းဆက်ဆံရေးရှင်ရားနဲ့လူနဲ့ဆက်ဆံရေးဘလောက်များအာယူတည်တဲ့အကုတခုပြုကြတယ်လဲဆိုတာပေါ်လေလည်းကြည့်ပေါ့အချက်ကင်လဲလို့ရှိရင်ဒီနေရာဌာနမှာအပမာတွေ အပ္ပမာရိအဲအကရဝဝေရန္တိအပဋိတ္တလို့ဆိုရမှာပါအပ္ပမာရဆိုတာဗမာလူပြန်တော့မမေ့မလျော့ဘူးလို့ပြန်ပါတယ်မမေ့မလျော့ဆိုတာဘာကိုမမေ့မလျော့ရမှာလဲဆိုတာလာပြီဒီမှာအဲ့ဒါဒီကြည့်ဖို့လိုပါတယ်ဘာတွေကိုမမေ့ရမှာလဲ အပမာဒပြောလို့ရှိရင်ပမာဒနဲ့နှိုင်းရှိပြီးတော့ပြောမှဒါမှထင်ရှားပါတယ်ပမာဒဆိုတာမိလျော့တယ်ပော့ဆမိတယ်ဆိုတာကတော့ဒီယောဂဗျာဖြစ်စီလို့တတိလွတ်သွားတာမိတာအဲ့ဒီအမိမျိုးမဟုတ်ပါဘူးအမြင့်ကကြားလို့မေးတဲ့အမိမျိုးမဟုတ်ပါဘူးရေတဲ့နစ်နေလို့မေးတဲ့အမိမျိုးမဟုတ်ပါဘူးအရက်မူးပြီးတော့မေးတဲ့အမိမျိုးမဟုတ်ပါဘူးအဲ့လိုအမိမျိုးမဟုတ်ပါဘူး မေ့တယ်ဆိုတာပော့ဆတယ်ပော့ဆတယ်ဆိုတာကရှောင်ရှားတဲ့အရာတွေကိုရှောင်ရှားဖို့ရအတွက်ပြစ်ကွက်တာလေဟင်းတာကိုပြောတာဆောင်းပွားလိုက်နာတဲ့အရာတွေကိုဆောင်းပွားလိုက်နာဖို့ရအတွက်ပြစ်ကွက်တာလေဟင်းတာကိုဒါကိုပမာဒခေါ်တယ်ကျန်ကများမှာအဲ့ဒီပမာဒကိုကဏ္ဍနဲ့တိတိကျကျမပြဘူးလေလို့စာသွားထောက်လို့ရှိရင် အကျမ်းစာအလားစာအနုစာအနေနဲ့သုံးစာထွက်လာပါတယ်ပမာတော့ကာတုစရိတဘာဝစီတုစရိတဘာမနောတုစရိတဘာစိတ်တတဝောတေကဝောတေကနုပ္ပဒါနာနဲ့ပစ္စတုဟာကာမကုဏီတုစိတ်တတဝောတေကဝောတေကနုပ္ပဒါနာကုသလလဓမ္မနာဘာဝနာယအတိတ်အတိတ်ကိစ္စကိရိယတာအတ္တစယကိရိယတာနတ္ထိတကိရိယတာစသည်ပေါ့လေဆိုထားပါလေသဘောကတော့ ကာတုစရိုက်၃ပါးတတ်မှုကုံဝိသဇာကာမမှုဝစီရိစရိုက်၄ပါးလိမ်မှုရန်တိုင်းမှုကျဉ္ဇတနာစေတိုက်ခွာမှုအနှစ်မဲ့တဲ့စကားတွေပြောဆိုဝစီရိစရိုက်၄ပါးသူတော်ပစ္စည်းအပိုင်မတရားရလို့မှုအပိုင်စီးလို့မှုသူများကိုဖျက်ဆီးလို့မှုဒီကောင်တည်ရင်ကောင်းမှာပဲဒီကောင်မတည်ရင်ကောင်းမှာပဲဆိုတော့သူများတည်စေကျင်တာပေါ့လေ အယူဆလွဲမှားမှုယူဆလွဲမှားစေကုသိုလ်ပြုတဲ့အကျိုးမရအကုသိုလ်ပြုတဲ့အကျိုးမရှိဆိုတော့အယူဆလွဲမှားမှုဒါစိတ်ပိုင်းဆိုင်ရာ၃မျိုးပေါ့လူတဘာဝဒုစရိုက်မျိုးအကျင့်ဆိုးတွေပေါ့အဲ့ဒီအကျင့်ဆိုးတွေမှာစိတ်သက်သာဝတ္တေကောစိတ်ကိုလွတ်ချထားတာတဲ့ရှေ့မှာကြောက်ရမှာမသိပဲနဲ့ ကိုယ်သိခါကိုမငယ်ပဲနဲ့တတ်ဆက်ရှိတတ်လိုက်တာပေါ့ခိုးဆက်ရှိခိုးလိုက်တာမိစ္ဆာစရကံမမှုပြုဆက်ရှိပြုလိုက်တယ်လိန်ဆက်ရှိလိန်လိုက်တာပေါ့ဒါပေါ့စုံစည်းရမှမသိပဲနဲ့ပေါ့လေထိတ်ချုံမှုရှိပဲနဲ့လွတ်ထွက်သွားတာပေါ့လေလွတ်တခါလောက်ကျိုးလို့မိလို့ရှိရင်တတိနဲ့ပြန်ပြီးတော့ထိတ်ချုံမှမသိပဲနဲ့ထက်ခါထက်ခါပေါ့လေကျိုးလို့နေတာ ဗဏ္ဍတိပါဒဆိုစက္ကစက္ကလောက်နေတာဘုဆုတ္တငါတွေလို့ပေါ့အာဒီနာသူကပစ္စည်းခိုးခိုးတဲ့ခိုးနေတာပေါ့ဒါမျိုးတွေပေါ့ဝတ္တကနုပ္ပဒါနာဆိုတာဒါပြောတာပဲအဲ့ဒါအကျမ်းစာဒုစိတ်10ပါးစိတ်လွတ်ထားတာပေါ့လေစိတ်လွတ်ထားတာပါပဲထိသိရမှပြန်ဖြစ်နေတာပဲအဲ့ဒါပမာဒပဲအဲ့ဒီပုံမှာစောင့်စည်းရမယ့်အပေါ်မှာမစောင့်စည်းဘဲနဲ့အဲ လူမို့တရားလိဟင်းသွားတာပြက်ကွက်သွားတာအဲ့ဒါပမာဒပဲစောင့်စည်းရမယ့်ဝတရားရှိတယ်လူကစောင့်စည်းရမယ့်ဝတရားရှိရင်သားနဲ့မစောင့်စည်းပဲနဲ့ပြက်ကွက်လိဟင်းသွားတာတဲ့အဲ့ဒါပမာဒပဲပြီးတော့ကာမဂုဏ်ပေါ်မှာအမြင်ကောင်းကြကောင်းနာကောင်းရတာကောင်းအတိအကျကောင်းခေါ်တဲ့ကာမဂုဏ်ပေါ်မှာစိတ်အလိုရလွတ်ထားတာတတိနဲ့ထိချုပ်အောင်မသိဘူး တောကျင်ကတောရောက်ချင်ကရောက်ပေါ်လေဒီမှာဟိုနွားပြနှစ်ဖားရုပ်လှုပ်ထားတယ်လို့ပေါ့လေလှုပ်ထားလိုက်တာပေါ့ကောင်းတာဒီညီညီကြရင်နိုင်ရင်စားရင်ဖြစ်နေတဲ့အတိုင်းပေါ့လေအဲ့ဒါဒီကောင်းတဲ့ကောင်းတာတွေရအောင်မြင်စရာတွေအမြင်ကောင်းကြားကောင်းနားကောင်းရတာကောင်းထိထိကောင်းအဲ့ဒါဒီပုံမှာစိတ်အလိုကြလောက်တာအဲ့ဒါဒီအတွက်လုံးမနေတာအဲ့ဒါဒီနဲ့အချိန်ကုန်နေတာအဲ့ဒီပုံမှာစိတ်လောက်တာ တတိနဲ့ပြန်ပြီးတော့ထိတ်ချောမှမတည်ပဲနဲ့ဒီတိုင်းပဲအလွတ်ထားတာဒါကအလတ်စာပမာဒခေါ်ပါတယ်စောင့်စည်းရမှမတည်ဘူးလေချိုးချံရမှမတည်ဘူးစောင့်စည်းချိုးချံတယ်ဆိုတာဒါလူမို့တရားပဲအလွန်ကြောင့်မရှိရအောင် အလွန်ကြောင့်မရှိအောင်လို့စောင့်စည်းရမယ်ထိမ့်သိရမယ်ဝတ္တရားလင်းဟင်းသွားတယ်ပြက်ကွက်သွားတယ်အဲ့ဒီပြက်ကွက်တာပမာဒပဲ အခုလိုတရားထုတ်တဲ့ခါမျိုးမှာလည်းပဲဒီဘာဝနာစိတ်ကလေးတွေပေါ့လေတန်ရှင်းတဲ့ဘာဝနာစိတ်ကလေးတွေစိတ်ကံနဲ့စိတ်ကံတိုင်းပေါ့လေဖြစ်စီပေါ့အစပြိုးထားတာအစပြိုးထားတဲ့ဟာလေးကိုအစရထားပြီဆိုလို့ရှိရင်အဲဒါလေးတွေတိုးပေါအောင်လုပ်ဖို့နည်းအဲတေးရကနေကြီးအောင်လုပ်ဖို့ ငရနေပြီးတော့ထွားအောင်လုပ်ဖို့နေရနေညအောင်လုပ်ဖို့ဒါလေးတွေပွားပြရတယ်จิตတိုင်းမှရှိသတိပြုဆောင်မှုစင်ထားဆိုတဲ့အတိုင်းจิตတိုင်းပြတဲ့လက်ရှိပါတယ်ဟွန်းတစ်ချက်မှလည်းလို့ကြည်တစ်ချက်သာဖြစ်သွားတာပဲနောက်တစ်ချက်မှလည်းလို့နောက်တစ်ချက်စာပေါ့တမိနစ်မှလို့ရှိရင်စက်ကပေါင်း60ဆိုတော့အချိန်ပေါင်း60ပေါ့လေဘာဝနာစိတ်ကလေးတွေဖြစ်သွားတယ်အဲဒီလိုဘာဝနာစိတ်ကလေးတွေဖြစ်အောင်လို့ရိုးရိုးသေးသေးလေးလေးစားစားပေါ့လေပြုလုပ်ရတယ် စစ်ဆောင်ပြုလို့ရတယ်မဏိမနာရောလေယန္တယန္တာမလုပ်ပါဘူးဒီလိုဘာဝနာစိတ်ကိုစိစက်ပြဖြစ်အောင်ပြုလုပ်မယ်ဆိုတဲ့အနေနဲ့လည်းပဲစွဲစွဲပြင်းပြဆောက်တည်ထားရတယ်ဒါကအနုစားပေါ့လေအဲ့ဒါလိုပြုလုပ်ရမယ်အစားဟိုတရားတွေလိဟင်းပြက်ကွယ်သွားတာတဲ့အဲ့ဒါအနုစားပမာဒခေါ်တယ်သူစိတ်၃ပါးကာမ၅စိတ်သွားစီခွင့်အဲ ပေးလေပေါ့လေသူစိတ်သုံးပါးကာမငါစိတ်သားစိတ်ကပေးလေဟွန်းသွာလာလှုပ်ရှားနေသူအားသွာလာသွာလာလှုပ်ရှားနေသူအားသွာလာတောက်စားနေသူအားဟွန်းအဲဒီလိုသွာလာတောက်စားနေသူအားအာ ဒါပမာဒခေါ်တာမေ့သူခေါ်တာပဲဒုစိတ်၃ပါးပေါ်မှာဒုစိတ်၃ပါး၃ပါးဆိုတာကအဲကာတိစိတ်၃ပါးပစီတိစိတ်၄ပါးနဲ့မနောစိတ်၃၃ပါးပေါ်လိမ့်မယ်ဒါပေါင်းပြီးတော့ပြထားပါလေအဲကာမကာမဂုဏ်ဆိုတာကာမဂုဏ်၅ပါးပေါ်မှာပေါ်လိစိတ်အလိုကြလွတ်ထားတာစိတ်လိုကြလွတ်ထားတဲ့ဆိုဒီပုဂ္ဂိုလ်ဟာတောင်းကြရင်လည်းတောင်းကြ ထိမ့်နိုင်တိမ့်မရဖြစ်ပြီးတော့ဗောလေစိတ်လိုချလွတ်ထားတာဗောဒါအစိတ်လိုချလွတ်လွတ်ထားတော့ကိုစောင့်စည်းရမယ့်ဝတရားတွေပြက်ကွက်လေဟင်းကုန်ပြီချိုးချမယ့်အရာတွေလည်းပြက်ကွက်လေဟင်းကုန်ပြီဒါပဲရှင်ရဟရလို့မတက်တာပါဘူးရှင်ရနဲ့ဆိုတော့ဟိုကာမဂုဏမရှိဘူးပဲလို့ရှိတဲ့ကာမဂုဏတွေရှိလာအမြင်ကောင်းကြကောင်းနာကောင်းရတာကောင်းဒါတော့ရှိနေတာပဲအမိထုံငယ်လေးတော့ရှိနေတာပဲဒါလေးပဲမတက်တာဘူးဆိုတော့อืม ဒီတော့အလွန်ကြမ်းတမ်းတဲ့ဒုစိတ်7ပါးမှာအစိတ်လိုချလွတ်ထားတာအကြမ်းတမ်းသူပမာဒခေါ်တယ်တတိနဲ့ထိချုံမှုရှိပဲနဲ့ကာမဂုဏ်အာယုံပေါ်မှာစိတ်အလိုချလွတ်ထားတာက အလတ်စားပမာဒခေါ်တယ်ကုလတရားတွေအာထုတ်တဲ့အခါမှာဖြည်းဖြည်းသာသာပေါ့လေစိတ်စိတ်ဆက်ဆက်တယုတ်တတိနဲ့ပေါ့လေမယမနာပြုရမယ့်အရာမှာဒီလိုမဟုတ်ဘဲနဲ့အာထုတ်တယ်ကလည်းအာထုတ်လိုက်ငေးတဲ့ကလည်းငေးလိုက်တွေးတဲ့ကလည်းတွေးလိုက်ဆိုလို့ရှိရင် ဒါပမာဒခေါ်တယ်အနုဇပမာဒခေါ်တယ်ပမာဒကကဏ္ဍနဲ့ပြမထားဘူးမလို့စာသားစာသွားကိုကြည့်လိုက်လို့ရှိရင်သုံးစားထွက်လာပါတယ်။ကျမ်းစာအလတ်စာအနုစာတဲ့။အဲတော့မိမိတို့ဟာအခုပမာဒသုံးစားတွေကဘယ်အစားတွေမှာရောက်နေတယ်တော့ဆိုတာပေါ့လေ။ကိုယ့်ကိုယ်ကိုမညာမတတ်တွက်ဖို့အရေးကြီးပါတယ်။အကျမ်းစာတွေကင်းမယ်လို့အလတ်စာနဲ့ကင်းရလားဆိုတော့အဲ့ဒါလည်းပဲစဉ်းစားဖို့လိုပါတယ်။ တကယ်လို့တရားအထုတ်ပြီဆိုလို့ရှိရင်လည်းအနုဇပမာဒကင်းအောင်ဘယ်လိုလုပ်မလဲဆိုတာကိုလည်းပြင်ဆင်ဖို့လိုပါတယ်အဲ့ဒီလိုမှပြင်ဆင်ချက်မရှိဘူးဆိုလို့ရှိရင်တော့ပမာဒတရားနဲ့ပဲအခြေကိုရမှာပါပဲအဲ့ဒီလိုဆိုလို့ရှိရင်ပမာဒရဲ့ဆန့်ကျင်ပဲအပမာဒပုံမှမယူတရားရောက်ပါတယ်သူကအာမကုရရောက်ပါတယ်အပမာဒဆိုတော့အဲ့ဒီရဲ့ဆန့်ကျင်ပဲ ပမာရရဲ့ဆန့်ကျင်ဘက်ပြက်ကွက်လိဟင်းခြင်းရဲ့ဆန့်ကျင်ဘက်မပြက်ကွက်မလိဟင်းဘူးပေါ့အတိပ္ပယ်ဒါပေါ့ရှောင်ရှားတဲ့ရက်တွေကိုရှောင်ရှားဖို့ရမပြက်ကွက်မလိဟင်းဘူးဆောင်ပွားလိုက်တာတဲ့အရာတွေကိုဆောင်ပွားလိုက်တာဖို့ရအတွက်မပြက်ကွက်မလိဟင်းဘူးဒါပေါ့ပါလေရှောင်ရှားတဲ့အရာတွေခုနတုစိတ်တွေပေါ့ဆောင်ပွားလိုက်တာတဲ့အရာတွေကဘာလို့တုစိတ်တရားတွေပေါ့ကုလသတိပ္ပဘာဝနာတရားတွေပေါ့ဒါမျိုးတွေပေါ့ဟာ ကိုယ်ကိုတရားရှိပါတယ်ဒါလေးအဲ့ဒါလေးပေါ့ရှင်းရှင်းလေးပါပဲဒီမှာဒီတော့ဒုစိတ်သုံးပါးကာမငါစိတ်သွားခြင်းကိုပြုထားလို့ရှိရင်ပမာဒဆိုလို့ရှိရင်အဲ့ဒီပုံမှာစိတ်အလိုကျလွတ်မထားဘူးထိမ့်ချုပ်တင်တာထိမ့်ချုပ်တယ်ဆိုလို့ရှိရင်ရှောင်ရှားတဲ့အရာကိုရှောင်ရှားဖို့ရံပေါ်လီဝတရားမပြက်ကွက်ဘူးဆိုလို့ရှိရင်တော့ အပမဒရှင်းဝင်ပြီတဲ့ဆောင်းပွားလိုက်နာတဲ့အရာတွေကိုသူ့နေရာနဲ့သူပေါ်ပြီးဆောင်းပွားလိုက်နာဖို့ရတော့မပြက်ကွက်ဘူးဆိုလို့ရှိရင်လည်းပဲအပမဒဖြစ်ပြီတဲ့ဒီလိုဆိုပါတယ်ကဲဒီပမာဒအပမာဒလေးတော့သိအောင်တော့ဆောင်းပုဒ်လေးတော့ပြရမှာပေါ့ကဲဆိုရမယ်ရှောင်ပွဲအချက်ရှောင်ဖို့အတွက်ရှောင်ဖို့ ပြက်ကွက်တာကပမာဒာရှောင်ပွဲအချက်ရှောင်ဖို့အတွက်ပြက်ကွက်တာကပမာဒာဆိုရှောင်ပွဲအချက် ရှောင်ဝယ်ချက်တွေရှောင်ဖို့ပြက်ကွက်လို့ရှိရင်တော့ဒုစိတ်တရားတွေရှောင်ဖို့ပြက်ကွက်လို့ရှိရင်အပယ်လမ်းပဲကာဘုံ၅ပါးမချုပ်ကြမနဲ့နေလို့ရှိရင်လည်းဒါလည်းပဲအပယ်နဲ့လည်းနီးတာပဲအခုလိုအစီအမင်းတဲ့တရားတွေအထုတဲ့ခံမျိုးမှာလည်းပဲကိုယ်တရားအရာအဲယူတည်တည်စိစိဆက်ဆက်မရမနာပေါ့လေဒါတွေကိုကိုယ်မှာစိတ်ချလောက်တဲ့အထီးတွေပွားများဖြစ်အောင်ပေါ့လေမဖြစ်သေးတာဖြစ်အောင်ဖြစ်လက်စာကိုလည်းပဲ အဲစက်ကစက်ကဖြစ်အောင်တိုးပွားအောင်ပြီးတော့ကြီးထွားအောင်များအောင်မပြူစိတ်ချရတဲ့တည်းပြူဖို့ဆိုလို့ရှိရင်ဒါလည်းဖြစ်ွက်တာပဲတမအဲ့ဒါပါပဲရှောင်းပွဲချက်ရှောင်းအဲဆောင်းပွဲချက်ဆောင်းပွဲချက်ဆိုတာကောင်းတဲ့အရာတွေပေါ့လူတွေမှာဆိုရင်သူစိတ်တရားတွေပေါ့သီလသမာဓိပညာအကျင့်တရားတွေပေါ့ဒါဒီဆောင်းရမယ့်ဟာတွေပဲကောင်းတဲ့အလစ်စိတ်တွေပေါ့လေတမလူစိတ် စီရိုက်ကောင်းတွေပေါ့ဒါတွေကဆောင်းရမယ့်ဟာတွေမိမိတဏ္ဍာဖြစ်စီဖြစ်စီရမယ့်ဟာတွေပဲဆောင်းပွဲအချက်ဆောင်းဖို့အတွက်ပြက်ကွက်တာလဲပမာဒာဆောင်းပွဲအချက်ဆောင်းဖို့အတွက်ပြက်ကွက်တာလဲပမာဒာဆောင်းပွဲအချက် ဆောင်ဖို့အတွက်ပြက်ွက်တာလဲပမာတာဆို ရှောင်ရှားတဲ့အရာတွေရှောင်ရှားဖို့ရာအတွက်မိလျော့ပေါ်စာပြက်ကွက်လို့ရှိရင်တော့အပြစ်တွေကြီးပေါ့အန္တရာယ်တွေကြီးပေါ့ဆောင်းပွားလိုက်တဲ့အရာတွေဆောင်းပွားလိုက်နိုင်ဖို့ရာအတွက်ပြက်ကွက်လေရင်လို့ရှိအကျိုးမရဘူးပေါ့ဒါပါပဲဟွန်းအကျိုးရစေအောင်လူမြတ်စွာဘုရားညွှန်ကြားတဲ့အချက်တွေကိုဓမ္မလို့ခေါ်ရတယ်ရှောင်ရမယ့်အချက်တွေကတော့စီကံပေါ့ဒီစီကံနေမဖောက်ရဘူးဆိုတော့တားထားတဲ့အရာတွေပေါ့ တားထားတဲ့အရာတွေကိုအဲမပြုမိဖို့ရာအတွက်ပြက်ကွက်လျင်လို့ရှိပမာဒပဲလိုက်နာတင်တဲ့အရာတွေကိုလိုက်နာဖို့ရာအတွက်မလုံးမိပဲနဲ့မြင်လို့ရှိရင်လည်းဒါလည်းပဲပမာဒပဲအကျိုးမရဘူးပေါ့ကြောမေတ္တာကကြီးမားပြီးတော့ကောင်းတဲ့အရာတွေကိုညွှန်ကြားထားတဲ့ဟာတွေကိုကိုယ်ကမလိုက်နာမိပဲနဲ့လက်ဟဲရင်အကျိုးမရဘူး တားထားတဲ့အရာတွေကိုကိုကရှောင်ရမယ်တာဝန်တရားလေဟင်းလို့ရှိရင်အောက်တန်းစားအပေတော်တဲ့အထိဒါပဲအဲ့ဒါကိုလေးစားမှာอืมအဲ့ဒီဆန့်ကျင်ဘက်ပမာဒကိုလေးစားမှာရှောင်ရှားတဲ့အရာတွေရှောင်ရှားဖို့မပြက်ကွက်ရဘူးဆောင်ပွားလိုက်တဲ့အရာတွေကိုဆောင်ပွားလိုက်နာဖို့ရမပြက်ကွက်ရဘူးကောင်းကျိုးချမ်းသာရရှိရေးအတွက်မြတ်စွာဘုရားကညွှန်ကြားတဲ့အချက်တွေကိုသူ့နေရာနဲ့သူလိုက်နာဖို့ရမပြက်ကွက်ရဘူး ပြီးတော့ရှောင်ရှားတဲ့အရာတွေခံထားတဲ့အချက်တွေကိုသူ့နေရာနဲ့သူစီကံကြကြပေါ်လိမကျွလွန်ပဲနဲ့ထိမ့်သိလို့ရှိရဲ့ထိမ့်သိလို့ရှိရဲ့ဘေးဒုက္ခမရောက်ဘူးပေါ့အဲ့ဒါဝိနည်းခေါ်တယ်ဓမ္မဝိနည်းပါပဲပြောမြတ်စွာဘုရားညွှန်ကြားထားတဲ့အချက်တွေကိုယူသေးသေးပြုလုပ်တယ်ဆိုရင်ညွှန်ကြားချက်ပေါ်မှာယူသေးလို့ရှိရဲ့ မြတ်စွာဘုရားလည်းယူတရားရောက်ပြီပေါ့ယူကြချက်ကိုအာကိုလို့ရှိရင်မြတ်စွာဘုရားကလည်းအာကိုအာရပြုရရောက်ပြီပေါ့မြတ်စွာဘုရားဟန်တာတဲ့အချက်တွေကိုကိုကရှောင်ရှားဖို့မပြက်ကွက်ဘူးဆိုလို့ရှိရင်မြတ်စွာဘုရားဟောတာယူသေးပြီပေါ့အာကိုပြီပေါ့မြတ်စွာဘုရားပြည့်ရထားတာပဲမြတ်စွာဘုရားပြည့်ရထားတဲ့အရာတွေကိုဒီမှာရှောင်နေဆိုလို့ရှိရင် ပြည့်ရချက်ပေါ်မှာဟန်တားချက်ပေါ်မှာကိုကရှောင်ဖို့မပြက်ကွက်ဘူးဆိုလို့ရှိရင်လည်းပဲအဲ့ဒီအရာပေါ်မှာမပြက်ကွက်မလီဟင်းတယ်လို့ရိုးရိုးသေးသေးနဲ့အာဟုတစ်ခုပြုလို့ဘုရားလည်းပဲယုံကြည်မှုအာဟုတစ်ခုပြုရရောက်ပြီပေါ့ပြီးတော့ဒီဟာတွေလည်းပဲကုရှင်တရားတွေဆိုတော့ဓမ္မဓမ္မပေါ်မှာလည်းအာဟုရရောက်ပြီပေါ့တကယ်တန်ခါအစီတွေဆိုလို့ရှိရင်ဒီဓာတ်တွေတရားတွေကြည့်နေတော့ကိလေသာငြိမ်းချမ်းတာပေါ့ ကိလေသာငြိမ်းချောင်းကြည့်နေတဲ့တန်ခါဘောလည်းယုံတရားရောက်ပြီပေါ့အပမဒကိုလေးစားတယ်ဆိုတဲ့ကူကဒီထဲမှာသီလတိက္ခသမာဓိတိက္ခပညာတိက္ခတွေပါသွားပြီဆိုလို့ရှိရင်တိက္ခ၃ရပ်ပေါ်မှာလည်းပဲယူသေးမှုအကုတခုပြုရရောက်ပြီပေါ့ဘယ်လောက်ကောင်းတယ်စိတ်မြင့်မြတ်မြင့်မြတ်ရေးအတွက်ကြည်လေးတန်ရှင်းရေးအတွက်သမာဓိလုပ်ငန်းမှာလည်းပဲ ဒါယုတိယအကုရာရောက်ပြီပေါ့စိတ်ညီတိတ်တာကောင်းတာပဲအဲ့ဒါလို့ပြုလို့ဓမ္မနဲ့ဝိရိယဒီရဲ့အကျိုးတွေနားလည်လာပြီဆိုလို့ရှိရင်ကိုယ်ကိုယ်ကိုလည်းပဲတော်တော်လေးထိတ်နိုင်စွာပြီကိုယ်နှုတ်စိတ်သုံးမျိုးလုံးပေါ့လေကိုယ်ကိုတော်လေးထိတ်နိုင်စွာပြီ ကိုယ်ကိုယ်ကိုထိနိုင်သောနဲ့ဆိုလို့ရှိရဲ့သိခါတွေလည်းပဲအထူးတက်လာတယ်ဆိုတော့လူဆိုလို့ရှိရင်လူလူပိသားသူလူလိုစိတ်ထားတတ်သူလူသိညာရှိသူ ရှင်ရဆိုလို့ရှိရင်လည်းပဲရှင်ပိသားသူရှင်လိုစိတ်ထားတတ်သူရှင်လိုအသိရှိသူရှင်ရလိုသိရှိသူစာတွေ့လောက်တယ်မဟုတ်ဘဲနဲ့စာတွေ့ရညွှန်ကြားတဲ့အတိုင်းကနာ ရှောင်ရှားမဲ့စတိရှောင်ရှားတော့အချိုးကျအပိုးတည်ပြီးတော့ဆောင်းပွားလိုက်နာတဲ့အရာတွေဆောင်းပွားလိုက်နာတဲ့တော့ကိုယ်မှာအကျိုးကျေးဇူးတွေရှိလာပြီဆိုလို့ရှိရင်ဘယ်လိုနေမလဲကိုယ်တိခါလုံးပြည့်ရအောင်ထိပြီသူများပေါ်မှာလည်းစိတ်မှန်တဲ့မေတ္တာထားတာလာပြီတိခန္ဓာလာပြီခွင့်လွတ်တာခွင့်လွတ်တာလာပြီအနိစ္စခန္ဓာအနိစ္စခန္ဓာလာပြီကျေနတနာတလာပြီ အဲဒီလိုအခြေအနေရောက်သွားတဲ့ပုဂ္ဂိုလ်ဟာဘယ်လိုနေမလဲဆက်ဆံရေးဘယ်လိုနေမလဲဆက်ဆံရေးတွေသိကောင်းလာတာပေါ့မေတ္တာနဲ့ဆက်ဆံနေဆိုအမှန်ကောင်းတာပဲတိခံခွလို့အနိနာခံမှုနဲ့ဆက်ဆံနေဆိုအမှန်ကောင်းတာပဲကျင်နာမှုနဲ့ဆက်ဆံနေဆိုအမှန်ကောင်းတာပဲအမှန်ကောင်းတယ်လို့ပဲအဲ့ဒါလည်းပဲဒီထဲမှာအကျုံးဝင်သွားပြီ ဒီအပမာဒတရားပေါ်မှာပေါ့လေယုတ်တယ်မှုအာဟုတစ်ခုပြုမှုယုတ်တယ်ဆိုတာဒီမှာအမြဲတမ်းမမေ့မလေးအောင်မပြက်ကွက်ရအောင်ပေါ့လေစိတ်ကအမြဲတမ်းတိတ်ညွတ်ပြီးတော့ပေါ့လေဒီမှာမှာကိုင်းဆိုင်ထားတာဒါသိရေးကြည့်တာပဲဆိုပြီးတော့ပေါ့လေအလေးမြတ်ထားတာဒါဖြစ်ရေးအတွက်အမြဲတမ်းမောင်းတင်ထားတာဒါယုတ်တယ်ခေါ်တယ် ဒါအလေးမြတ်ပြုလို့ရှိရင်မိမိဟာဘဝစင်တာမြင့်လာမယ်ဆိုတာပေါ့လေဒီအလေးမြတ်ဒီအပမတာပေါ်မှာပေါ့လေအာကုတစ်ခုပြုထားတာအာကုအာရနဲ့ဖြစ်တဲ့ခါတဲ့အမြတ်တလုံးနဲ့အာကုအာရပြုထားတာမြတ်တလုံးနဲ့အာကုအာရဖြစ်လာအောင်ကိုယ်မှာလုံလောက်ပြီဆိုလို့ရှိရင်ဘယ်လိုနေမလဲအဲ့ဒီပုဂ္ဂိုလ်ဟာဆက်ဆံရင်လည်းသိကောင်းလာပြီပေါ့ဟွန်းတရားနဲ့ဆက်ဆံမယ်အခုလို့ကိုကကိုကဘုရားလူတို့ကြ မမေ့မလျော့ဘဲနဲ့ပေါ့လေမပေါ့စားဘဲနဲ့နေတတ်တော့ကိုနေဆိုင်လည်းဒီဒီဖြတ်မယ်ဒီလိုကြည့်စားမှကောင်းမှသိပါလိမ့်မယ်ဆိုတာပေါ့လေတိုက်တွန်းခါတဲ့ပုဂ္ဂိုလ်တွေကလည်းပဲတိုက်တွန်းခါတဲ့အတိုင်းပေါ့လေသူတို့လုပ်လို့ရှိရင်သူတို့လည်းကျေးဇူးများတော့ပါပေါ့ဒီနည်းနဲ့ပဲအမိတပဋိတန်ထာရတွေမဟုတ်ဘဲနဲ့ပေါ့လေဓမ္မပဋိတန်ထာရတွေဒီခါတည်းဖြစ်လာတရားသဖြင့်ဆက်ဆံမှုတွေပေါ့လေတရားနဲ့အညီဆက်ဆံမှုတွေဖြစ်လာမှာသိကောင်းတာပဲ ကဲအဲ့ဒါလေးဆိုရမယ်ဟွန်းရှောင်ပွဲအချက်ရှောင်ဖို့အတွက်မပြက်ကွက်တာကအပမာဒာရှောင်ပွဲအချက်ရှောင်ဖို့အတွက်မပြက်ကွက်တာကအပမာဒာရှောင်ပွဲအချက်ရှောင်ဖို့အတွက် ပြက်ကွက်တာကအပမာဒာဆို ရှောင်ပွေရာအချက်တွေကိုရှောင်ဖို့ရာအတွက်ကိုလူဟောတရားရှင်ယဟန်ဟောတရားအရာပေါ့လေအကျမ်းအလအနုရှောင်ပွေရာတွေကိုကိုကရှောင်ဖို့မပြက်ကွက်ဘူးဆိုလို့ရှိရင်အမားတွေမကျွလို့ဘူးဆိုတဲ့အတိတ်ပဲပေါ့အမားတွေမပြုဘူးအမားတွေမပြောဘူးအမားတွေမကြံစီဘူးဆိုတဲ့အတိတ်ပဲပေါ့အမားပြုမှဒုက္ခရောက်မှာကိုအမားတွေမပြုမိပြီဆိုလို့ရှိရင် ဒီပုဂ္ဂိုလ်ဘယ်လိုနေမလဲအန္တရာယ်ခင်းတာပေါ့အဲ့ဒါဟာခုနအမားတွေကိုရှောင်ရမယ်ဆိုတဲ့ရှောင်ရှားရေးပေါ့လေမပြက်ကွယ်ရေးအပမာဒမှာယူတည်တဲ့အတွက်ဟွန်းအလေးအမြတ်ပြုတဲ့အတွက်ဟွန်းအမြတ်တလို့ထားတဲ့အတွက်ဒီဟာကို အာကုတ္တခုပြုပြီးတဲ့အတွက်ဖြစ်လာတာပေါ့အဲ့ဒါအပမာဒီအဲသက္ကရဝဝိရန္တိ သပ္ပတိတာဆိုတာဒါပြောတာပဲဟွန်းသိကောင်းလားသို့သောအပြစ်မရှိရုံပဲသူကအန္တရာယ်မဖြစ်ရုံပဲအကျိုးရဖို့ရာအတွက်တစ်ဖက်ကလိုလာပြန်ပြီဆောင်းဝရချက်တည်းတဲ့ဆောင်းဝရချက်ဆိုတော့ကောင်းတဲ့ကုလစိတ်ဓာတ်အပြုအမူတွေပေါ့တန်ရှင်းတဲ့ကုလစိတ်ဓာတ်အပြုအမူတွေပေါ့တဲ့သူပြောလို့ရှိရင်တောက်မှုရှောင်တာခိုးမှုရှောင်တာမိစ္ဆာစရကာမမှုရှောင်တာလူတွေမှာဆိုလို့ရှိရင် လိမ်မှုရှောင်တာမှုပြတ်တိုက်မှုရှောင်တာပြီးတော့ကြံကြံတန်းတန်းရိုင်းပြပြပြုစုမှုရှောင်တာအတိပ္ပယ်မဲ့တဲ့စကားတွေရှောင်တာပြီးတော့သူများအပိုင် သူများပြည်စီအပိုင်ရှိလို့တဲ့ဟာတွေရှောင်တာသူများတတ်လို့ဖြတ်လို့တဲ့ဟာတွေရှောင်တာအယူဆတွေမှန်တာပေါ့ဒါမျိုးတွေပေါ့ဖြောက်ပြန်လိုက်လို့ရှိရင် သူစိတ်သုံးပါးရှောင်ကျဉ်တဲ့သူစိတ်ကောင်းတဲ့ကိုယ်အမူအရာလေးတွေပေါ့လေအဲ့ဒါလေးရည်ကြည်တဲ့ကိုယ်မူအရာလေးတွေပေါ့တန့်ရှင်းတဲ့အမူအရာလေးတွေနုညံ့တဲ့အမူအရာလေးအဲ့ဒါလေးစိတ်ကစိတ်ကဖြစ်စေဖို့ရဒါဆောင်းမွေရအချက်တွေပေါ့ပြောစားရှိမှမကံပြောတယ်မိဖြစ်ဆွေဖြစ်စကားပြောတယ်ပြီးတော့စိတ်စားရေးစကားပြောတယ်ချိုးတာရင်ကျင်းစွာပြောတယ်တိတ်ပဲရှိတဲ့စကားတွေပြောတယ် ကောင်းတဲ့နှုတ်အပြုမူလေးတွေပေါ့အဲ့ဒါတွေကဆောင်းဝေရတွေပဲလိုက်နာဝေရအချက်တွေပဲဒီမျိုးပစ္စည်းအပိုင်မရှိလို့ကိုယ်ကသာတတ်နိုင်လို့ရှိရင်ကိုယ်ကသာပေးကမ်းမယ်မျှမယ်ဝေမယ်ကောင်းတာပြီးကောင်းကျိုးရတတ်တယ်ဆိုးတာပြီးဆိုးရတတ်တယ်အကောင်းဆုံးဒီနှမျိုးရှိတယ်အကောင်းဆုံးနှမျိုးကလူတွေကောင်းအောင်ဆိုအောင်ဖန်တီးပေးနေတယ်ဆိုတာပေါ့လေဒါတွေပေါ့ဟမ်အယူဆလည်းမှန်တယ် သူများဘုရားမေတ္တာထားတယ်ကရုဏာထားတယ်ဒါတွေပေါ့စိတ်ပိုင်းဆိုင်ရာဒါဆောင်ပွဲအချက်တွေပဲလိုက်နာပွဲအချက်တွေပဲအဲ့ဒီလိုက်နာဆောင်ပွဲအချက်တွေကိုသူ့နေရာနဲ့သူမပြက်ကွက်တာမလိဟင်းတာတဲ့ပို့ပို့ဆာဆာသဘောပြုမထားတာပေါ့လေတော့သူ့နေရာနဲ့သူအဲကောင်းတဲ့အကုန်လုံးကိုအပြုမှုတွေစက်ခက်စက်ကဒါတွေပြုရပါကောင်းတဲ့နှုတ်ပြုလေးတွေဒါတွေစက်ခက်စက်ကဖြစ်နေရမှာ ကောင်းတဲ့စိတ်နဲ့စိတ်ထားလေးဒါလေးစက်ကစက်ကဖြစ်နေရမှာဒါကိုပြောတာပါပဲအဲ့ဒီအပြုမူလေးတွေသူ့နေရာနဲ့သူ့ဘောလေးပြုဖို့ပြောဖို့ရှမ်းစီစဉ်းစားဖို့အခုလိုပါမလာတရားတွေအထုတ်ဖို့မပြက်ကွက်ရဘူးတဲ့အဲ့ဒီမပြက်ကွက်တဲ့သဘောကိုအပမာဒခေါ်တယ်အဲ့ဒီအပမာဒတရားမှာယူသေးရမယ်ဆိုတာပြအလေးမြတ်ထားရမယ်အရေးတကြီးလောက်ရမယ် ဒါဆိုလိုတာပေါ့အဲ့ဒီပုံမှာကိုကအမြဲတမ်းစိတ်ကတိမ့်ယူပြီးတော့ဒါအရေးကြီးတယ်ဆိုတာပေါ့လေအလေးမြတ်ထားတာအလေးထားတာပေါ့တဘိုးရှိတဲ့အလုပ်ပဲဆိုတာပေါ့လေအာကုတစ်ခုနဲ့လုပ်ရဟာလားအဲ့ဒါကိုတက္ကတော်တပ္ပိကလို့ခေါ်ပါတယ်ကဲအဲ့ဒါလေးဆိုရမယ်ဆောင်ပွဲအချက်ဆောင်ဖို့အတွက်မပြက်ွက်တာလဲအပမတာ ဆောက်ဝဲချဲဆောက်ဖို့အတွက်မပြက်ကွက်တာလဲအပမာဒာဆောက်ပွဲချဲဆောက်ဖို့အတွက်မပြက်ကွက်တာလဲအပမာဒာဆို ပြီနော်ဟမ်အဲ့ဒါကိုမြတ်စွာဘုရားကအဲဣဒကိမိလအဲကိမိလကိုထီရမေးတာပါလေကောပနဗန္ဒီအဲဟေတုကောပစ္စယောယေနတထာဂရိပြိဋိဘူတိသတ္တမောစီသတ္တမောစီရတိတိကောဟောတိတာရှိစွာတည်ခြင်း ဖြစ်စေတဲ့အကြောင်းပါပါလဲအထောက်ပံ့အကြောင်းပါပါလဲဆိုတာပြီးတော့ညစွာဘုရားဣဒကိမိလတထာဂတိပရိနိဗ္ဗုတိဘိက္ခုဘိက္ခုနီယဥပသကဥပသိကယောတထရိတက္ကရဝဝိရန္တိတပတိတဓမ္မေတက္ကရဝဝိရန္တိတပတိတတံဃေတက္ကရဝဝိရန္တိတပတိတ သိခာယတက္ကရဝဝေရန္တိတပတိတာတမတိတမိတက္ကရဝဝေရန္တိတပတိတာအပမာရိတက္ကရဝဝေရန္တိတပတိတာပฏิတန်ထာရိတက္ကရဝဝေရန္တိတပတိတာတဲ့အရာဟောကိကိမိလယကောကိမိလရှေတုအရာပစ္စယော ယေနတရာဂရိပြိဋိဘုတေတတမောစိတ္တထိတိကောဟောတိတဲ့အဆုံးသတ်လိုက်ပါတယ်မြတ်စွာဘုရားအခုပြောရတဲ့ပုဂ္ဂိုလ်၄မျိုးပေါ့လေဒီပုဂ္ဂိုလ်၄မျိုးပေါ်မှာတတမခေါ်တဲ့ယဉ်ကျေးမှုမတီးပဲနဲ့ပြည့်တယ်ဆိုတော့လေဒီပုဂ္ဂိုလ်ဒီပေါ်မှာပဲပြည့်မှာပဲဒီပုဂ္ဂိုလ်ဒီကောလည်းဖြစ်နေတာပဲလေ ဖြစ်တယ်ဆိုတာကခုနဖះမယူသေးတာတရားမယူသေးတာတန်ခါမယူသေးတာကိုယ်သိခါကိုမယူသေးတာစိတ်သိခါကိုမှစိတ်တည်ငြိမ်ရေးမှမယူသေးတာခုနပြောခဲ့တဲ့အဲရှောင်ရှားတဲ့အရာတွေရှောင်ရှားဖို့ရအတွက်အဲဆောင်းပါလိုက်တာဒီနေ့ဆောင်းပါလိုက်တာဒီအပ္ပမတရားမယူသေးတာအာမကိုတာ သူနဲ့သူပြည့်ပြည့်စွာဆက်ဆံရေးမှာပေါ့လေမျိုးသေးတဲ့အာမကုတာတဲ့အဲ့ဒါကမတိတာကြီးအကြောင်းဆိုတာသူတို့ဘုံမှာတည်တာပဲကိုယ့်ကိုယ်စဉ်းစားကြည့်ပေါ့တတ္တမခေါ်တဲ့သူတော်ကောင်းတရားရည်ကျဲမှုတရှိမိတိတရှိရဲ့အကြောင်းမြတ်စွာဘုရားဖော်ပြတဲ့ငါမှာပါရှိတယ်အချက်ခုနှစ်ချက်ပြထားတာပေါ့လေ ဘယ်ချက်ဒီဘုံမှာငါမယုံမသိဘူးလားမလေးမစားအရေးတွေယူအာဟုတခုမပြုတ်မိတယ်လေဆိုတာပေါ့လေဖះယူသေးတယ်ဆိုတာဘယ်လိုဟာမျိုးဖះယူသေးတာတော့တရားယူသေးတယ်ဆိုတာဘာလို့မယူသေးတာတော့တန်ခါယူသေးတယ်ဆိုတာဘယ်လိုဟာမျိုးမယူသေးတာလဲဘယ်လိုဟာမျိုးယူသေးတာလဲကိုယ်ကြည့်တဲ့ကဘုံမှာမယူသေးတဲ့ဘယ်လိုဟာမျိုးလဲယူသေးတယ်ဆိုတာဘယ်လိုဟာမျိုးလဲ စိတ်တည်ငြိမ်ရေးမှာမယုတ်သေးတယ်ဆိုတာဘာလဲယုတ်သေးတယ်ဆိုတာဘာလဲအကုအာမကုဆိုတာဘာအကုဆိုတာဘာလဲပေါင်းတည်ဆက်ဆံရေးမှာမယုတ်သေးဘူးဆိုတာဘာလဲယုတ်သေးဆိုတာဘာလဲအကုကြီးပဲဆိုတာဘာလဲဆိုတာစစ်စစ်ပေါ်သိလို့ပါတယ်စစ်စစ်လိုက်ရင်အဖြေရထွက်လာပါတယ်အဖြေထွက်လာပြီဆိုလို့ရှိရင်ရှေ့ကိုတလန်းငလန်းစသည်တိုးပါပဲပန်းနဲ့ရောက်တဲ့ဒီတိုးပါပဲအဲ့ဒါလိုပြုပြင် ပြုပြင်မပေးဘူးမပြုပြင်မပေးဘဲနဲ့ဒီတပရိုးကြတိုင်သွားလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာကတော့တတ္တမခေါ်တဲ့သူတော်ကောင်းတရားဟောဗုဒ္ဓရည်ကျဲမှုမြန်မြန်ထွက်ခေါ်တော့မှာပါပဲတိုက်ပြည်နေတဲ့ကသာသနာထုံးကားတယ်လို့ဆိုပေမဲ့လို့အဲ့ဒီလိုပုဂ္ဂိုလ်ကတော့ဘုရားသာသနာမရောက်တော့ပါဘူးဘုရားသာသနာပြတ်ပါပြီအကျိုးမှုပြတ်ပါပြီတဲ့ အဲအချက်လေးအချက်ခုနှစ်ချက်ပေါ်မှာကုဏယူသေးဘူးအချက်ကြတဲ့အပမဒတရားပေါ်မှာယူသေးဘူးလေးစားမှုယူသေးစားဒီယုတ်တသိမြတ်မြတ်နုံလို့ပေါ့လေဒီကအလေးထားပြီးတော့ဆောင်ရတာရှောင်ရှားတဲ့ရာတွေရှောင်ရှားဖို့ရမပြက်ကွက်ဖို့အလေးထားတာဆောင်ပွားလိုက်တဲ့ရာတွေဆောင်ပွားလိုက်လာဖို့ရအတွက်အလေးထားတာအကုတခုပြုတာဒါပေါ့ ဘလောက်တိုင်းတာထိယူသေးပြီလဲဘလောက်တိုင်းတာထိအာကုတ္တကိုပြုပြီလဲဒါလေးပြုရမယ်အဲမရှိသေးဘူးဆိုလို့ရှိရင်တော့ဒါတိတ်လိုအပ်တယ်ဆိုတာပေါ့လေညံညံကြီးအပမတတရားပေါ်မှာအလေးအမြတ်ထားတတ်ဖို့ယူသည်တတ်ဖို့အဲ့ဒါကိုအာကုတ္တကိုပြုပြီးတော့ဘုလိုတိပ္ပာဘာဝနာတရားတွေညံညံအထုတ်ဖို့ပဲ မြင်များအထုတ်လို့ရှိရင်မြတ်စွာဘုရားလူလားအပ်တဲ့အပမာဒတရားကိုယူသေးတယ်လေးစားတယ်အာဟုတခုပြုတယ်လို့ဆိုလို့ရှိရင်ပမာဒတရားပေါ်ယူသေးတယ်ဆိုလို့ရဘုရားရောတရားရောတန်ခါရောယူသေးပြီယူတရားရောက်သွားပြီတိခါ၃ရက်တည်းဒီထဲမှာပါတော့တာဖြစ်တယ်တိခါ၃ရက်ပေါ်မှာလည်းယူတရားရောက်သွားပြီစိတ်တည်ငြိမ်ရေးမှာလည်းယူတရားရောက်သွားပြီ အထူးသဖြင့်ပဋိတန်ထာရကိစ္စမှာလည်းပဲယုဒ္ဓရာရောက်သွားပြီချင်းဟန်ချင်းရဆိုလို့တပည့်ချင်းချင်းဆက်ဆံရေးသိကောင်းသွားပြီလူချင်းချင်းလည်းပဲဆက်ဆံရေးသိကောင်းသွားပြီရှင်ရဟန်းနဲ့လူချင်းချင်းမှလည်းဆက်ဆံရေးသိကောင်းသွားပြီရှင်ရရှင်ရဆက်ဆံရေးမှလည်းကြီးတဲ့ကြီးတဲ့ပုဂ္ဂိုလ်တွေကငဲငဲတဲ့ပုဂ္ဂိုလ်တွေကိုဂရုစိုက်ပြီး ပစ္စည်းနဲ့ဂရုစိတ်တာလည်းရှိတယ်လေဆုံးမဩဝါဒနဲ့ဂရုစိတ်တာလည်းရှိတယ်လေပစ္စည်းနဲ့ဂရုစိတ်တာကအမိတပဋိသင်ထားတာပေါ့အဆုံးမဩဝါဒနဲ့ဂရုစိတ်တာကတော့ဒါဓမ္မပဋိသင်ထားတာပေါ့စာရေးသိကောင်းတာအလားလာရှိတဲ့တပည့်ကိုလည်းပဲအားထားပြီးဆရာဖြစ်တဲ့ပုဂ္ဂိုလ်အလားလာကောင်းတဲ့တပည့်ဒီပေါ်မှာနောင်အနာဂတ် မျိုးဆက်တည်တည်ဆက်ဖို့ရာအတွက်မျိုးကောင်းအောင်မျိုးသားအောင်ဂရုစိုက်ပြီးအားထားပြီးသက္ကာရဝဆိုတာဂရုစိုက်တာပြောတာပေါ့သပ္ပရိစာဆိုတာအားထားတာပေါ့ဒါကြီးသူများကငယ်သူများကလည်းပဲမိမိတို့ပေါ်မှာဒီလိုမေတ္တာကရုဏာကြီးမားစွာနဲ့ဂရုစိုက်တဲ့ဆရာကြီးပေါ်မှာရောဆရာကြီးပေါ်မှာယူသေးပြီ အခုအရာပြုပြီအပြန်အလှန်ပေါ့လေကြီးသူ ကြီးသူဆရာသမားများကငယ်တဲ့ငယ်တဲ့ပုဂ္ဂိုလ်တွေပေါ်မှာတက္ကရဝတပဋိတအရာဂရုဆိုင်အာကုအာထာပြုအာထာအာထာငယ်သူများကလည်းပဲကြီးသူတွေပေါ်မှာယိုသေးလေးစားအာကုတခုပြုပြီးဆိုလို့ရှိရင် ကောင်းလိုက်တဲ့ပဋိတန်ထာရမှာသိကောင်းမယ်အဲ့လိုပဋိတန်ထာရမျိုးရှိနေလို့ရှိရင်သာသနာမျိုးဆက်တီဟာဆက်ကဆက်ကကောင်းနေမှာပါသာသနာမျိုးဆက်တီဟာကောင်းတယ်လို့လဲတန်လဲတန်နေမှာပါအဲ့ဒါလိုနီးနဲ့ကောင်းတတ်နေတဲ့မျိုးဆက်ဟာနောက်အနာဂတ်မှာမျိုးပေါင်းဟာနောက်အနာဂတ်မှာမျိုးဆက်ကောင်းနေဖြစ်ပြီပေါ့ တတ္တမခေါ်တဲ့သူတော်တရားကိုအလေးအမြတ်ပြုတတ်တယ်ဆရာဆင်ဆက်တည်ဖြစ်ပြီပေါ့နောက်ဒုတိယမျိုးဆက်မှာလည်းပဲဆရာဆင်ဆက်တည်ဒီတိုင်းဖြစ်ပြီပေါ့အဲ့ဒီနည်းနဲ့ပဲသွားတယ်ဆိုလို့ရှိရင်ဒါသာသနာဟာဝုဒ္ဓိခေါ်တာပဲဝုဒ္ဓိခေါ်တယ်ဘာလဲတော့ဝုဒ္ဓိဆိုတာဝုဒ္ဓိဆိုတာဘာလဲ အချင်းချင်းတက္ကရဝသဗ္ပတိတာဖြစ်လာတော့ဘာဖြစ်လို့ဆရာနဲ့တပည့်ဟာစိုက်ပြိုးထားတဲ့တိပင်ရဲ့ဘာဖြစ်လို့ကြီးပွားတာလို့သီလသမာဓိပညာဒီတရားတွေနဲ့တိုးဝပြီးတော့လာတယ်အဲ့ဒါဝုဒ္ဓိခေါ်ပါတယ်ဆက်ပြီးတော့ထိနိုင်လို့ရှိရင်ဆက်ပြီးတော့လည်းဒီဆရာသမားတွေပေါ်လေဆက်ပြီးတော့ထိနိုင်လို့ရှိရင် နောက်ပါလိဖြစ်လာမလဲဝန်းကျင်ကလည်းကြည်နေတယ်ဆိုတော့ဒီဆရာအတိုင်းဝိုင်းဆရာသမားအတိုင်းဝိုင်းဘာဖြစ်လာမလဲသာသနာအတိုင်းဝိုင်းဘယ်လိုသဘောထားကြမလဲဆက်ပြီးတော့လည်းထိမ့်နိုင်တယ်ကောင်းတဲ့ကောင်းအောင်လည်းပြုတယ်ဆိုလို့ရှိရင်ဘယ်လိုဖြစ်လာမလဲခုနစိတ်ပြုတတ်တဲ့တစ်ပင်ဟာဟမ်ကြီးပွားရုံနေမကဘူးအကိုင်းနေအခက်တွေအလက်တွေအပွင့်တွေအသီးတွေနဲ့ဝေဆာဆာဖြစ်မလာနိုင်ဘူးလား အဲ့ဒီလိုဖြစ်တယ်လို့ဆရာနဲ့တပည့်အရာသာသနာဝန်ထမ်းနဲ့အပြည့်သာသနာဝန်ထမ်းတွေဟာပစ္စည်းလေးပါဘာမှမခဲတော့ဘူး။ဆောင်းသင်္ကန်းကြောင့်ပစ္စည်းလေးပါ။ကောင်းတဲ့နေလဲကျွဲလာမှာပဲကိတ္တိတတ္တဆိုတာဖြစ်လာမယ်။တပည့်ဓမ္မနေလဲပေါ်လာမယ်။မျိုးဆက်ကောင်းနေမျိုးဆက်တန်နေပို့တိုးလာမယ်။ပစ္စည်းလေးပါနဲ့ပံ့ပိုးတဲ့ပုဂ္ဂိုလ်တွေ ယတ္တဆိုတော့တိုးလာမယ်အဲ့ဒီလိုပစ္စည်းလေးပါ ကောင်းတဲ့နဲ့ပစ္စည်းလေးပါနဲ့ပံ့ပိုးသူတပည့်တွေတိုးလာတာနဲ့အမျှသီလသမာဓိပညာတွေလည်းပဲဘာဖြစ်လို့ဝေစားပြီးတော့စီပင်လာဖို့တည်ကြပါတယ်အဲ့ဒါကဝိရုံလီခေါ်ပါတယ်အဲ့ဒါကိုဆက်လက်ထိန်းလို့အခုမျိုးလေးကောင်းပြီမျိုးလေးကတန့်ပြီဆိုလို့ရှိရင် ကိုယ့်ခြံထဲမှာစိုက်ထားတဲ့တောင်းမင်းလေးတွေမျိုးကောင်းလို့ရှိရင်တဲပြီးတောင်းကျင်ကြတယ်ဒီပါမျိုးလေးပြေးစားမှာဒီဒီပင်လေးစိုက်ထားလို့ရှိရင်အတီးတီဝေစာဖြစ်လို့ရှိရင်ဒီမျိုးလေးကောင်းဒီမျိုးလေးလိုချင်ပါပြီဆိုမျိုးလေးလာတောင်းကြတယ်သူတို့ကမှတောင်းတော်မှမျိုးပြအောင် လုပ်ပေးဖို့လည်းရှိတယ်ဟုတ်ကဲ့လားမျိုးပြအောင်လုပ်ပေးဖို့ရှိတယ်မဟုတ်လားဟမ်အဲ့တော့ တိပင်းရဲ့တဏှာမှာစီပင်ယုံနေမကဘူးအတိမျိုးစိမျိုးစိနဲ့ဆက်ရတဲ့ဆိုအတိမျိုးစိပေါ့ပင်စီမျိုးစိမျိုးစိများတဲ့အတူပေါ့လေပြန်ပွားပြီးတော့အစဉ်စဉ်အစဉ်စဉ်ပေါ့လေပြန့်နှံ့ပြီးတော့သွားသလိုမျိုးတွေတဏှာမှာတဏှာပွားသလိုထို့အတူဆရာတပည့်တို့မှလည်းပဲ သူတော်ကောင်းဆရာသူတော်ကောင်းတပည့်အဆက်ဆက်ပြန်ပွားပြီးတော့နေရဌာနတိုင်းမှာပွားပွားပြီးမှဆိုလို့နေရဌာနတိုင်းမှာပေါ့လေအဲ့ဒါလိုရှိပင်တဲ့သဘောကိုဝေပုလခေါ်ပါတယ်အဲ့ဒါဟာပဋိတန်ထာရာကောင်းလို့ဒီလိုဖြစ်တာဆိုတာပေါ့လေကိုကျိုးငဲ့ပြီးတော့ကိုယ်ခင်မောင်လုပ်တဲ့ပဋိတန်ထာရာမျိုးမဟုတ်ပါဘူးတကယ်တဘာဝကြတဲ့ပဋိတန်ထာရာပါ တကယ်တရားတွေအာထုလို့အပ္ပမတတရားရဲ့အကျိုးတွေပေါ်ပြီဆိုလို့ရှိရင်တပည့်ကောင်းမွေးလို့လည်းတိတ်လွယ်ပါတယ်အမိတပတိတန်ထာရနဲ့မွေးရတယ်လွယ်တယ်အထူးသဖြင့်ဓမ္မနဲ့ချီးမြှောက်ပြီးတော့မွေးရတာတိတ်လွယ်တယ်မွေးရတာလွယ်သလောက်ဆရာနဲ့တပည့်ဟာလည်းပဲခုနစိုးစိုးအပဲကပြောသလိုအညမညဆိုတာပေါ့လေအညမညတက္ကရဝတပတိတာဆိုတာဖြစ်လာမှာပါပဲ တပည့်ဖြစ်တဲ့ပုဂ္ဂိုလ်များလည်းဆရာများပေါ်မှာယူတည်မယ်အကုအတ်အကုကုပြုမယ်ဆရာဖြစ်တဲ့ပုဂ္ဂိုလ်များလည်းပဲနောက်အနာဂတ်အတွေ့ဒီလိုတပည့်လေးတွေကိုဂရုစိုက်မယ်နောက်အနာဂတ်အတွက်ရိုးသားရိုးကောင်းမျိုးသားတွေဖြစ်ပြီးတော့အနာဂတ်မျိုးဆက်လေးတွေအတွက်အားထားမယ်ယုံကြည်မယ်ဒါက ရှင်ရဟန်းချင်းချင်းပေါ့လေဒကာဓမ္မတွေချင်းချင်းရတယ်ဒီတိုင်းပေါ့မိသားစုချင်းချင်းတရားတွေရသွားရဲ့ဆွေမျိုးချင်းချင်းတမျိုးသားလုံးစသည်ပေါ့လေအဲ့ဒါလို့အဲ့လိုဖြစ်သွားမယ်ဆိုလို့ရှိရင်သာသနာကြီးဟာဘယ်အဲရုပ်နိုင်မှာမလဲဘယ်အားနိုင်နေမှာမလဲရဲတဲ့တစ္ဆန်နေမှာပါပဲအဲ့ဒီတိုင်းအကုန်လုံးပေါ်လေနေလာငါလာလုံနိုင်လို့ရှိရင်ကလိယုက ပင်လေတီကြီးလေးစိတ်မှာတစိတ်ကောင်းရာကနေပြီးတော့တစိတ်ကောင်းလေးကိုထိနိုင်တဲ့အတွက်ကြည့်ကြည့်လေးလေးတိတ်တိတ်တိတ်ကောင်းပြီးတော့အဲ့ဒါလေးကမျိုးကောင်းမျိုးသားလေးဖြစ်ပြီးတော့နောက်အနာကမျိုးစစ်တစ်တွေဖြစ်လာမယ်ဆိုလို့ရှိရင်သုက္ကမတက်ကဖြစ်လာတော့မှာပါပဲဒီတော့ဒီနည်းအတိုင်းဆက်ပြီးတော့သွားလို့ရှိရင်သုက္ကမတက်ကတူဆိုရကြွေးကြော်တာနဲ့ပေါ့လေတပည့်တော်တို့တွေ့ရှိဟန်တွေ ပစ္စည်းလေးပါးနဲ့ပံ့ပိုးတဲ့တရားတော်ကတတွေ့အချင်းချင်းပေါ့လေလက်တွဲညီညီနဲ့တတ္တမခေါ်တဲ့သရောကုန်းတရားတဏိဗုဒ္ဓယဉ်ကျေးမှုကိုပေါ့လေအခုပြောခဲ့တဲ့အချက်9ချက်ပေါ်မှာတက္ကရဝသဗ္ဗတိတ္တပေါ့လေအညီပေါ့လေနေထိုင်ကျင့်သုံးနိုင်ကြလို့ဒီသာသနာကြီးကိုအတုရှိအောင်လို့တာရှိခံအောင်လို့ ဆောက်ရှောက်ကြပါစို့လို့အဋ္ဌာပြုရင်းနဲ့ဒီတရားဆုံးသတ်လိုက်ပါတယ်